ခန်းကြီး20နဲ့အငယ်1မှ30ထိုနောက်မှဘုရားသခင်သည်အာဗြဟံကိုစုံစမ်းခြင်းငှာအာဗြဟံဟုခေါ်တော်မူ၍အာဗြဟံကအကျွန်ုပ်ရှိပါ၏ဟုလျှောက်လျင်တင်သည်အလွန်ချစ်သောတယောက်တီးသောသားဣဆက်ကိုယူ၍မောရိပြည်သို့တွားလောငါပြက်လက်တန်သောတောင်ပေါ်မှ သူ့ကိုမိရှုရာရစ်ပြု၍ပူဇော်လော့ဟုမိန်တော်မူ၏ အာဗြဟံသည်နနက်စောစောထ၍မြဲကိုကုန်းနှီးတင်ပြီးလျှင်မိမိသားဣဇက်နှင့်ငယ်သားနှစ်ယောက်ကို ခေါ်၍ယေရှုစီယာထင်းကိုခွဲပြီးမှဘုရားသခင်မိန်တော်မူသောအရတ်သို့ထသွားလေ၏သုံးရမြောက်သောနေ့၌မျောကြည့်၍ထိုအရတ်ကိုအဝေးကမြင်လျင်ငယ်သားနှစ်ယောက်တို့အားတင်တို့သည်ဤအရတ်၌မြဲနှင့်အတူ နေရစ်ကြလော့ငါသည်သားနှင့်အတူ ထိုအရတ်သို့သွား၍ ကိုးကွယ်ခြင်းကိုပြုအံ့ထိုအမှုပြီးမှတင်တို့စီတို့ ပြန်လာအောင်မည်ဟုဆိုလေ၏ထိုအခါယေရှုစေရာထင်းကိုယူ၍တာဤဆက်အပေါ်မှတင်ပြီးလျှင်မိနှင့်ဓာကိုမိမိလက်၌ကင်လျက်နှစ်ယောက်အတူတွားကြ၏တွားကြစဉ်တွင်ဤဆက်သည်အဖအာဗြဟံကိုအဖဟုခေါ်လျင်ငါသားငါရှိ၏ဟုအာဗြဟံထူးလေ၏ ။ဣဇက်ကလည်းမိပါ၏ထင်းလဲပါ၏ယေရှုစရာဖို့တိုးတငယ်သည်အဘယ်မှာရှိသနည်းဟုမေးလျင် အာဗြဟံကငါသားယေရှုစရာဖို့တိုးတငယ်ကိုဖျားသခင်သည်မိမိအဖို့ပြင်ဆင်တော်မူလိမ့်မည်ဟုဆိုလေ၏ထိုတို့နှစ်ယောက်အတူတွား၍ဘုရားသခင်မိန့်တော်မူသောအရက်တို့ ရောက်ကြသောအခါ အာဗြဟံသည်ရစ်ပလင်ကိုတည်၍ထင်းကိုခင်းပြီးလင် သားဣဇက်ကိုချီနှောင်၍ရစ်ပလင်၌ထင်းပေါ်မှတင်ထား၏မိမိလက်ကိုဆန့်၍သားကိုတတ်ခြင်းငှာဓာကိုကန်ယူလေ၏အငယ်7မှ14ထိုအခါသာရဖျား၏ကောင်းကင်တမန်ကအာဗျဟံအာဗျဟံဟု ကောင်းကင်ဘောကခေါ်လေ၏အာဗျဟံကအကျွန်ုပ်ရှိပါ၏ဟုလျှောက်လင်ထိုလူလင်ကိုမထိမခိုက်နှင့် အလင်းမပြုနှင့် သင်သည်ဘုရားသခင်ကို ကြောက်ရွံ့သည်ဟုယခုငါသိ၏။အကြောင်းမူကား၊သင်၏သားသင်၌တယောက်တည်းသောသားကိုငါတောင်း၍သင်သည်ငါ့ကိုမငြင်းဟု မိန့်တော်မူ၏။ထိုအခါအာဗြဟံသည် မျှော်ကြည့်၍မိမိနောက်မှာခြုံပုတ်၌ချိုညှိလျက်ရှိသောသိုးကိုမြင်လေ၏။ထိုသိုးကိုသွား၍ယူပြီးလျှင်မိမိသားကိုစားမီးရှို့ရာယဇ်ပြု၍ပူဇော်လေ၏ ထိုအရက်ကိုယေဟောဝါရိရိဟုအာဗြဟံသမုတ်လေ၏ထိုတို့နှင့်အညီတောင်ပေါ်မှာသာရဖျားပြင်ဆင်တော်မူမည်ဟုယနေ့တိုင်အောင် ဆိုလေရှိသည်အငယ်၅မှ19တပန်သာရဖျား၏ကောင်းဝင်တမန်သည်ကောင်းကင်ဘော်ကအာဗြဟံကိုခေါ်လျက်တင်သည်ဤအမှုကိုပြု၍တင်ဤသားတင်၌တယောက်တည်းသောသားကိုငါအားမငင်းသောကြောင့် ငါသည်သင်အားအစဉ်အမြဲကောင်းချီးပေးမည်သင်အမျိုးနွယ်ကိုလည်းကောင်းကင်ကျယ်ကဲ့သို့၎င်းသမုတ်တရားသဲလုံးကဲ့သို့၎င်း အစဉ်အမြဲပွားများစေမည်သင်ဤအမျိုးအနွယ်သည်ရန်သူတို့၏မြို့တကားများကိုအစိုးရလိမ့်မည်သင်အမျိုးအနွယ်အားဖြင့်လူမျိုးအပေါင်းတို့သည် ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ဟုငါ၏စကားကိုသင်နားထောင်သောကြောင့်ငါသည်ကိုကိုကိုတိုင်တည်၍ ကျိန်ဆို၏ဟုဒါဝရဘုရား၏အမိန်တော်ကိုဆင့်ဆိုလေ၏ထိုအခါအာဗြဟံသည်ငယ်သားတို့ရှိရာသို့ ပြန်၍သူတို့သည်ထပြေးလျင်ဘေရရှေဘအရတ်သို့လိုက်သွားကြ၏ထိုအရတ်၌အာဗြဟံနေလေ၏အငယ်၂၀24ထိုနောက်မှအာဗြဟံကြားသောတရင်စကားဟုမူကားတင်းအကူနာခေါ်မယာမိလခာသည် သားများကိုဘွားမြင်လေပြီသားအကြီးဟုဇသူညီဘူဇအာရန်အဖကေမွေလ ခေသက်ဟာဇောပိလဒရှယိဒလဘေသွေလဒီဟုသောသားရှိယောက်တို့ကိုအာဗြဟံအကိုနာခေါ်ဤမယာမိလခာဖွားမြင်လေ၏ဘေသွေလကရေဘက်ကာအဖဒီရုမာအမည်ရှိသောနာခေါ်ဤမယားငယ်သည်လည်း တေဘဂါဟံတဟာရှမာခါတို့ကိုဘွားမြင်လေ၏